ရှေးယောဟန်ခရစ်ယာန်အခနျး18အငယ်1မှ9ထိုသို့မိန့်မြွက်တော်မူပြီးမှ၊ယေရှုသည်တပည့်တော်တို့နှင့်အတူကေဒြုန်ချောင်းတဘက်သို့ကြွ၍ထိုအရပ်၌ရှိသောဥယျာဉ်သို့ဝင်တော်မူ၏။ထိုအရပ်သို့ယေရှုသည်တပည့်တော်တို့နှင့်အတူသွားမြဲရှိသောကြောင့်၊ကိုယ်တော်ကိုအပ်နှံသောယုဒရှကာရုတ်သည်ထိုအရပ်ကိုသိသည်ဖြစ်၍၊စစ်သူရဲတတပ်ကို၎င်း၊ယဇ်ပုရောဟိတ်အကြီးတို့နှင့်ဖာရိရှဲတို့စေလွှတ်သော မင်းလုလင်တို့ကို၎င်းခေါ်ခဲ့၍မီးအိမ်၊မီးရှူး၊လက်နက်တို့ကို လက်စွဲလျက်လာကြ၏။ယေရှုသည်ကိုယ်၌ဖြစ်လတံ့သမျှသောအမှုအရာတို့ကိုသိတော်မူလျက်၊လာသောသူတို့ဆီသို့သွား၍အဘယ်သူကိုရှာကြသနည်းဟု မေးတော်မူ၏။နာဇရက်မြို့သားယေရှုကိုရှာကြသည်ဟုဆိုလျှင်၊ယေရှုက၊ငါသည် ထိုသူဖြစ်၏ဟုမိန့်တော်မူ၏။ကိုယ်တော်ကိုအပ်နှံသောယုဒရှကာရုတ်သည်လည်း ထိုသူတို့နှင့်အတူရပ်နေ၏။ငါသည်ထိုသူဖြစ်၏ဟု မိန့်တော်မူလျှင်၊ထိုသူတို့သည်နောက်သို့လှန်၍မြေပေါ်၌လဲကြ၏။အဘယ်သူကိုရှာကြသနည်းဟုတဖန်မေးတော်မူလျှင်၊နာဇရက်မြို့သားယေရှုကိုရှာကြသည်ဟု ထိုသူတို့သည်ဆိုကြ၏။ယေရှုကလည်း၊ငါသည်ထိုသူဖြစ်၏ဟုငါပြောပြီ။သို့ဖြစ်၍ငါ့ကိုရှာလျှင်ဤသူတို့သည်သွားပါလေစေဟုမိန့်တော်မူ၏။ ကိုယ်တော်သည်အကျွန်ုပ်အားပေးတော်မူသော သူတို့တွင်အဘယ်သူမျှပျက်စီးခြင်းသို့မရောက်ပါဟုသော အထက်စကားတော်ကို ပြည့်စုံစေခြင်းငှါဤသို့မိန့်တော်မူ၏။10ထိုအခါရှိမုန်ပေတရုသည်မိမိ၌ပါသောထားကိုဆွဲထုတ်ပြီးလျှင်၊ယဇ်ပုရောဟိတ်မင်း၏ကျွန်တယောက်ကို ခုတ်သဖြင့်လက်ျာနားရွက်ပြတ်လေ၏။ထိုကျွန်၏အမည်ကားမာလခုဖြစ်သတည်း ယေရှုကလည်း၊ထားကိုအိမ်၌သွင်းထားလော့။ခမည်းတော်သည်ငါ့အားပေးတော်မူသောခွက်ကိုငါမသောက်ရသလောဟုပေတရုအားမိန့်တော်မူ၏။ထိုအခါတပ်မှူးမှစ၍စစ်သူရဲတို့နှင့်ယုဒမင်းလုလင်တို့သည်ယေရှုကိုဘမ်းဆီး၍ချည်နှောင်ပြီးလျှင်၊အာနတ်မင်းထံသို့ရှေ့ဦးစွာယူသွားကြ၏။အာနတ်မင်းကား၊ထိုနှစ်တွင်ယဇ်ပုရောဟိတ်မင်းဖြစ်သောကာယဖ၏ယောက္ခမဖြစ်သတည်း ထိုကာယဖကား၊လူတယောက်သည်လူများတို့အတွက်ပျက်စီးသော်သာ၍ကောင်းသည်ဟုယုဒလူတို့နှင့်တိုင်ပင်ပြောဆိုသောသူပေတည်း။15ရှိမုန်ပေတရုနှင့်အခြားသော တပည့်တော်တယောက်သည်ယေရှုနောက်တော်သို့လိုက်ကြ၏။ထိုတပည့်တော်သည်ယဇ်ပုရောဟိတ်မင်း၏အသိအကျွမ်းဖြစ်၍၊ယေရှုနှင့်တကွယဇ်ပုရောဟိတ်မင်း၏အိမ်ဦးထဲသို့ဝင်လေ၏။ ပေတရုမူကား၊ပြင်၌တံခါးနားမှာရပ်နေ၏။ထိုကြောင့်၊ယဇ်ပုရောဟိတ်မင်းနှင့်အကျွမ်းဝင်သောတပည့်တော်သည်ထွက်၍တံခါးစောင့်မိန်းမအားပြောပြီးမှ ပေတရုကိုသွင်းလေ၏။တံခါးစောင့်မိန်းမက၊ပေတရုအား၊သင်သည်ထိုသူ၏တပည့်တို့အဝင်ဖြစ်သည်မဟုတ်လောဟု ဆိုလျှင်၊မဟုတ်ဘူးဟု ပေတရုငြင်းလေ၏။ထိုကာလ၌ချမ်းသောကြောင့်ကျွန်များနှင့်မင်းလုလင်များတို့သည် မီးခဲပုံကိုထည့်၍မီးလုံလျက်နေကြ၏။ပေတရုသည်လည်းသူတို့နှင့်တကွရပ်၍မီးလုံလျက်နေ၏။ထိုအခါယဇ်ပုရောဟိတ်မင်းသည်တပည့်တော်တို့ကို၎င်း၊ဒေသနာတော်ကို၎င်းအကြောင်းပြု၍ယေရှုကိုမေးမြန်းစစ်ကြော၏။ယေရှုကလည်း၊ငါသည်လောက၌ထင်ရှားစွာဟောပြောပြီ။ယုဒလူအပေါင်းတို့စည်းဝေးရာတရားစရပ်၌၎င်း၊ဗိမာန်တော်၌၎င်းအစဉ်မပြတ် ဆုံးမဩဝါဒပေးပြီ။မထင်ရှားဘဲအလျှင်းမဟောမပြော။အဘယ်ကြောင့်ငါ့ကိုမေးမြန်းသနည်း။ငါသည်အဘယ်သို့ဟောပြောသည်ကိုကြားနာသောသူတို့ကိုမေးမြန်းလော့။ငါဟောပြောသော စကားကို ထိုသူတို့သည်သိကြ၏ဟုမိန့်တော်မူ၏။ထိုသို့မိန့်တော်မူလျှင်၊အနီးအပါး၌ရပ်နေသောမင်းလုလင်တယောက်က၊သင်သည်ယဇ်ပုရောဟိတ်မင်းကိုဤသို့ပြန်ပြောရာသလောဟု ဆိုလျက်ယေရှုကိုရိုက်လေ၏ ယေရှုကလည်း၊ငါ့စကားမမှန်လျှင်မမှန်ကြောင်းကိုပြပါ။မှန်လျှင်ငါ့ကိုအဘယ်ကြောင့်ရိုက်သနည်းဟုမိန့်တော်မူ၏။အာနတ်မင်းသည်ကိုယ်တော်ကိုချည်နှောင်လျက်ရှိသည်အတိုင်းယဇ်ပုရောဟိတ်မင်းကာယဖထံသို့ပို့စေခဲ့ပြီ။ရှိမုန်ပေတရုသည်ရပ်၍မီးလှုံလျက် နေသည်တွင်၊အချို့သောသူတို့က၊သင်သည်သူ၏တပည့်တို့အဝင်ဖြစ်သည်မဟုတ်လောဟု မေးလျှင်၊မဟုတ်ဘူးဟုပေတရုငြင်းလေ၏။ပေတရုခုတ်၍နားရွက်ပြတ်သောသူနှင့်ပေါက်ဘော်တော်သောယဇ်ပုရောဟိတ်မင်း၏ကျွန်တယောက်က၊သင်သည်ဥယျာဉ်၌ယေရှုနှင့်အတူရှိသည်ကိုငါမြင်ခဲ့ပြီမဟုတ်လောဟုဆိုလျှင်၊ပေတရုသည်တဖန်ငြင်းပြန်လေ၏။ထိုခဏခြင်းတွင်ကြက်တွန်၏။နံနက်အချိန်ရောက်လျှင်၊ယေရှုကိုကယာဖထံမှအိမ်တော်ဦးသို့ဆောင်သွားကြ၏ ထိုသူတို့သည်အာပဒ်နှင့်ကင်းလွတ်၍ပသခါပွဲကိုခံရမည်အကြောင်းအိမ်တော်ဦးထဲသို့ကိုယ်တိုင်မဝင်ကြ။ထိုကြောင့်ပိလတ်မင်းသည်သူတို့ရှိရာသို့ထွက်၍၊ဤသူ၌အဘယ်အပြစ်ကိုတင်ကြသနည်းဟုမေးသော်၊ဤသူသည်လူဆိုးမဟုတ်လျှင်အကျွန်ုပ်တို့သည်ကိုယ်တော်၌မအပ်ပါဟုလျှောက်ကြ၏။ပိလတ်မင်းကလည်း၊သူ့ကိုယူ၍သင်တို့ဓမ္မသတ်အတိုင်းစီရင်ကြဟုဆို၏ ယုဒလူတို့ကလည်း၊အကျွန်ုပ်တို့သည်အဘယ်သူကိုမျှမသတ်ပိုင်ပါဟုလျှောက်ကြ၏။ထိုသို့လျှောက်သော်၊ယေရှုသည်အဘယ်သို့မိမိသေရမည့်အရိပ်ကိုပေး၍မိန့်တော်မူသောစကားတော်ပြည့်စုံမည်အကြောင်းတည်း။ပိလတ်မင်းသည်အိမ်တော်ဦးထဲသို့တဖန်ဝင်၍ယေရှုကိုခေါ်ပြီးလျှင်၊သင်သည်ယုဒရှင်ဘုရင်မှန်သလောဟုမေး၏။ ယေရှုကလည်း၊မင်းကြီးသည်ကိုယ်အလိုအလျောက်ဤသို့မေးသလော။သို့မဟုတ်သူတပါးတို့သည်ငါ၏အကြောင်းကိုလျှောက်ကြပြီလောဟု မေးတော်မူ၏။ပိလတ်မင်းက၊ငါသည်ယုဒလူဖြစ်သလော။သင်၏လူမျိုးနှင့်တကွယဇ်ပုရောဟိတ်အကြီးတို့သည်သင့်ကိုငါ၌အပ်ကြပြီ။သင်သည်အဘယ်သို့ပြုမိသနည်းဟု မေးလျှင်၊ယေရှုက၊ငါ၏နိုင်ငံသည်ဤလောကနှင့်မစပ်ဆိုင်။ငါ၏နိုင်ငံသည်ဤလောကနှင့်စပ်ဆိုင်လျှင် ငါသည်ယုဒလူတို့လက်သို့ မရောက်စေခြင်းငှါငါ၏လူတို့သည်တိုက်လှန်ကြလိမ့်မည်။ယခုမူကား၊ငါ၏နိုင်ငံသည်ဤဒေသအရပ်နှင့်မစပ်ဆိုင်ဟု မိန့်တော်မူ၏။ပိလတ်မင်းကလည်း၊သို့ဖြစ်လျှင် သင်သည်ရှင်ဘုရင်မှန်သလောဟုမေးသော်၊ယေရှုက၊မင်းကြီးမေးသည်အတိုင်းငါသည်ရှင်ဘုရင်မှန်၏။သမ္မာတရားဘက်၌သက်သေခံခြင်းငှါငါသည်မွေးဘွားခြင်းကိုခံ၍ဤလောကသို့ကြွလာပြီ သမ္မာတရားနှင့်စပ်ဆိုင်သမျှသောသူတို့သည်ငါ့စကားကို နားထောင်ကြသည်ဟု မိန့်တော်မူ၏။7ပိလတ်မင်းကလည်း၊သမ္မာတရားကားအဘယ်သို့နည်းဟု မေးပြီးမှ၊တဖန်ယုဒလူတို့ရှိရာသို့ထွက်၍၊ဤသူ၌အဘယ်အပြစ်ကိုမျှငါမတွေ့။ပသခါပွဲ၌လူတယောက်ကိုသင်တို့အားငါလွှတ်မြဲထုံးစံရှိသည်ဖြစ်၍၊ယုဒရှင်ဘုရင်ကိုလွှတ်စေချင်သလောဟုမေးလျှင်၊8တဖန်လူအပေါင်းတို့က ဤသူကိုမလွတ်စေချင်ပါ။ဗာရဗ္ဗကိုလွတ်စေချင်ပါသည်ဟု အော်ဟစ်၍လျှောက်ဆိုကြ၏။ထိုဗာရဗ္ဗကားထားပြဖြစ်သတည်း